တိုင်မာစီဝိပဿနာအကြောင်းတိုက်သာသနာမှန်အောင်ဓမ္မယုံ၌မွန်လွဲ2နာရီမှ3နာရီတိုင်မာစီဆရာတော်ဟောကြားတော်မူအပ်သော လူအရေးမြောက်တွေးကဲ့ရဲ့သည့်တရားတော်ဒီတရားတော်မဟုတ်ခင်အောင်အဟံကုံတော်နဲ့ဖွင့်ကြစို့လက်အုပ်ကြီးညီညီညာညာလိုက်ဆိုရှ िख ောကြောကြောအရဟံအရဟံ နတ်လူမြမကောင်းစွာဥဒိုက်ပူဇော်ထိုက်သောဘုရားသခင်ကိုဤညုံမြန်တို့ဒီခိုးပါဤဖရာအရဟံကိလေသာယံတော်လန်ခြင်းမုံတော်မူနိုင်စွာသောဘုရားသခင်ကိုဤညုံမြန်တို့ ေခိုပါဤဖယာအရဟံသူရမမတိအောင်မကားမှုပြုလုပ်ဖို့လုံခြုံစိတ်ွယ်ရာကြည်တော်မမူသောဘုရားသခင်ကိုဤညောမြတ်တို့ဤခိုပါဤဖယာဣတိပိသောဘဂဝါအရဟံအရဟံဝတ္တ သောဘဂဝါအရဟံတံတရဏံဂိသာမိအရဟံတံသီရတာနမမိအရဟံမေဒုက္ခံတေတုအရဟံမေတိသေးဒိဋ္ဌတုဝဖယာကဗ္ဗအပြည်ပြည်မှကြောထင်ရှား မဟာစီဆရာတော်သခင်ကျေးဇူးရှင်အားဤညိုပွားညောတွားကြောပါဤဖယာတုံမိန်ကိစ္စမဓမ္မဧခတာရောဒရကတပฏิပန္နပမောက္ခန္တိဇာယိနောမာရပါဏနာဘိက္ခဝေဩจิตတจิตတမိများတို့ တောမေဤသင်တို့သည်ကိစ္စမာတပံမိဂရာဝဝိပဒနာတရားအလုံးကိုအာထုတ်သည်ပြီအာထုတ်ပါတထကတံငါဖရတို့မှာတော့အခါတာတော့နိဗ္ဗညွံ့ပြယုံမြတာစွန့်နိုင်ကြပါကုန်ဤပฏิမာဏတို့မြန်နိဗ္ဗညွံ့ပြတဲ့အတိုင်းကျင့်ကြကုန်လျက်ဇာယိနောဝိပဒနာဉာဏ်မိမဉာဏ်မိတို့ဖြင့်ကိရိတာမိုက်ချုပ်ကိုရှုမြိုင်နိုင်သောသူတို့သည်သာလျှင်မာရဗန္ဒနာသေမင်းလက်တွင်မှ ပမောက္ခန္တိလွမြောက်ကြပေကုန်တတိလူအရေးမြောက်တွေးခဲ့ရသည်လူမှုကိစ္စအရေးအရာတွေကိုမြောက်ကတွေးပြီးတော့ကဲ့ရည်ဆုံးချတယ်အဲလူမှုရေးဟာ တိရစ္ဆာန်မြောက်တည်းရဲ့ကြည့်ရစရာတောင်းဖြစ်နေတယ်ဆိုရင်မြင့်မြတ်တယ်ကောင်းမွန်တယ်လို့မဆိုတာဘူးပေါ့အဲ့ဒီတရားကွန်ဗုဒ္ဓသာဝတိဇီရုံကျောင်းတော်မှာသတင်းသုံးတဲ့အချိန်ခါယဟန်တော်တပါအကြောင်းပြုပြီးဟောကြားတယ်ဥပ ကံထိတာဘိက္ခုံအာရဘ950ဇတ်ပါဠိတော်ကို ဖွင့်ပြထားတယ်ဇတ်အထကထာဒုတိယတွင်စာမျက်နှာ168ဥက္ကံထိတာဘိက္ခုပြင်းဤညင်းငွေတဲ့ယဟန်ပြင်းတဲ့ယဟန် အဲပြင်းတယ်ဆိုရင်ကိလေသာပဲပြင်းတာကိုပြီးကြအမိထုတ်တော့ထိဏမိတ်တာလို့ထုတ်ရအထိဏမိတ်တာဆိုတော့အကုသိုလ်စေတသိက်တွေပဲစိတ်စေတသိက်ကိုထိုင်းမှိန်စေတတ်တဲ့တရားအဲဒီထိဏမိတ်တာအကုသိုလ်အပြင်းတွေဝင်လာရင်ကုသိုလ်တွေမဖြစ်တော့ဘူးအဲကုသိုလ်တွေမဖြစ်အောင် ဒိဋ္ဌိနာမိတာအပြင်းဟာနှောင့်ယှက်ကန့်ကွက်တတ်တဲ့အတွက်ကြောင့်နိဝရဏဆိုတဲ့နာမည်လည်းရတယ်။ဒိနာမိတာနိဝရဏံအဘိဓမ္မာသင်္ကြန်မှာနိဝရဏ6ပါးအဝိဇ္ဇာထည့်ပြီးတော့ပြထားတယ်။တခြားသုတ်တန်တွေမှာတော့အဝိဇ္ဇာမပါဘူး။နိဝရဏ5ပါးပြထားတယ်။အဘိဓမ္မာသင်္ခါအထကရသင်္ကြန်အလိုနိဝရဏ6ပါးသုတ်တန်အလိုအဝိဇ္ဇာနိဝရဏမပါဘူး။ နိဗ္ဗာန်၅ပါးထဲမှာထိဏမိတ်တာနိဗ္ဗာန်ဆိုတာအပြင်းကောတိဇာလို့လည်းခေါ်တယ်ကုတိတလို့လည်းခေါ်တယ်အဲ့ဒါကိရိတာပြင်းပြင်းနေတယ်တဲ့ဒီအရှင်မြတ်ဟာဘုရားမြတ်စွာဘုရားရဲ့သာသနာဟိုရင်သင်္ကန်းဝေါ်ပြီးတော့ကိရိတာပြင်းပြင်းအထိဏမိတ်တာဆိုတဲ့ကိလေသာနိဝရဏဟာ အဘိဓမ္မာတရားကိုနဲ့ထပ်ပြီးတော့စိတ်ကြည့်လိုက်ရင်ထိနာမိတံပင်စသူသသင်္ကာရိကစိတ်တေသူအဲလိုဆိုထားလို့လောဘမူဒိဋ္ဌိကတသံပယုတ်မလဲသသင်္ကာရိကပါတယ်အဲလောဘဒိဋ္ဌိဖြင့်လောဘမူဒိဋ္ဌိကတဝိပယုတ်မလဲသသင်္ကာရိကပါတယ်ထိနာမိတံဝင်လိုက်တော့လောဘမာနဖြင့် ဒေါသမုမှလည်းသသင်္ခါရိကပါတယ်ဒေါသအပြင်အဲလောဘအပြင်က2မျိုးဒေါသအပြင်က1မျိုးအဲထိဏမိတာအပြင်ဟာအကုသိုလ်အုပ်စုခွဲလိုက်မယ်ဆိုရင်ဒေါသဒေါသအပြင်လောဘဒိဋ္ဌိအပြင်လောဘမာနအပြင်အပြင်3မျိုးထွက်လာတယ်အဲဒီအပြင်3မျိုးမှာဒီယဟန်ရဲ့အပြင်က လောဘဒိဋ္ဌိဖြင့်ဆိုတာဖြစ်နိုင်ပါတယ်လောဘဒိဋ္ဌိဖြင့်သူ့ပြင်းပုံကကိလေသာဝသေနာလို့ဆိုထားတာကိုကိလေသာအဲကိလေသာဆိုအများဖြင့်ကာမဂုဏ်၅ပါးနဲ့ဆက်သက်ထားနားလည်ကြတာပဲအဲဒါကြောင့်လောဘဒိဋ္ဌိခိဏမိတ်္တကိလေသာဖြင့် လောဘတတိဒီနမိတာကိလေသာဖြင့်ပြင်းနေတော့ဘာကုသိုလ်လုပ်တော့မလဲတရားမမှတ်တော့ဘူးတန်ရှင်းရစားတဲ့ဝေယဝိဇ္ဇကုသိုလ်တွေလည်းမလုပ်တော့ဘူးဘာကုသိုလ်မှမလုပ်တော့ဘူးဒါကြောင့်နိဝရဏဆိုတဲ့အမည်ရတာကုသိုလ်တွေကုသိုလ်တွေကင်းပြန်နေပြီအဲဒီကိရိတာဖြင့်ပြင်းတဲ့ယဟန်အကြောင်းပြုပြီး ဗုဒ္ဓမြတ်စွာဘုရားလူအည်မြောက်တွဲကြရီဆိုတဲ့ဇာလန်ထုတ်ပေါ်ဟောတယ်လို့ဆိုတဲ့အဲဒါကိရိတာပြင်းနဲ့ပတ်သက်ပြီးဇာလန်ကလေးတစ်ပုဒ်ကြမ်းညက်ပြီးပြောရအောင်မယ်ဒါလည်းဗုဒ္ဓမြတ်စွာဘုရားတာဝတိဇီရုံနေတဲ့အခါတုန်းကအရှင်သံဃရခိတအရှင်သံဃရခိတမှာသူ့တူကလေး သင်္ကန်းဝပစင်းတင်ပေးထားတဲ့နမရဲ့သားနမရဲ့သားကိုသင်္ကန်းဝပစင်းတင်ပေးထားအဲဒီကိုတော်လေးကလည်းပြင်းလို့လေကိလေသာပြင်းပြင်းလို့ကိလေသာပြင်းပြင်းတော့ထွက်ပြေးတဲ့အခြေအနေရောက်တယ်အဲထွက်ပြေးတာနဲ့တခြားရဟန်းငယ် ဘူရင်ကြီးတွေကဖွဲ့ပြည့်တဲ့ကိုတော်လေးအတင်းလိုက်ပန်းပြီးမြတ်စွာဘုရားစီခေါ်သွားတယ်မြတ်စွာဘုရားစီခေါ်ဘာဖြစ်လို့အလိုမရှိပဲဒီဟန်ငါစီခေါ်လိုက်ရတာလေမြတ်စွာဘုရားကအဲ့တော့ဖမ်းပြီးခေါ်လာတဲ့ရဟန်းတော်တွေကသူကပြင်းနေလို့ဘုရားအဲ့ဒါကြောင့်ဆုံးမဖို့ရန်အတွက်မြတ်စွာဘုရားစီတပည့်တော်တို့ ခေါ်လာပါတယ်အင်းပြင်းနေတယ်ဆိုတော့ဟုတ်သလားဟုတ်ပါတယ်ဘုရားဘယ်လိုပြင်းတာလဲကိလေသာဖြင့်ပြင်းပါတယ်ပေါ့အဲ့တော့မြတ်စွာဘုရားကိမထံတေဘိက္ခုဧဝံပါရိယံကာမကတံဘိက္ခုယဟံတေတယသင်သည် ဧဝံဤသို့သဘောရှိသောပါရိယံကမ္မံဝန်လေးတဲ့အမှုကိုကိမထံဘယ်အတွက်ကတန်းကိန်ပြုလုပ်ပါသလဲအမှန်တန်ဝန်လေးတဲ့အမှုဘယ်အတွက်ဘာအကျိုးမျှော်ကိုပြီးတော့ကပြုလုပ်တယ်လေအပြစ်တင်သဘောနဲ့မြတ်စွာဘုရားမိန့်ကြားတာ အဲ့တော့ဘာမှုတွေပြုလုပ်မိတယ်လေမြတ်စွာဘုရားကစစ်တော့ပြောတာတပည့်တော်တရားဓမ္မတွေကလှူလို့သင်္ကန်းချုပ်ဖို့ပိတ်ပိုင်းရပါတယ်ဟောဒီပိတ်ပိုင်းကတော့ငါဥကြီးဖုံကြီးအတွေ့ဆိုပြီးတပည့်တော်ကပြီးကြထားတယ်ဗျာအဲဝါကြော့တဲ့အခါကျတော့ဝါကြော့ကြောဘွဲအနေနဲ့ဥကြီးဖုံကြီးစီတပည့်တော်ကြော့ပါတယ်အဲ့ဒီတပည့်တော်ရတဲ့ သင်္ကန်းရပိတ်ထဲလေးနဲ့အဲ့တော့တပည့်တော်ဦးကြီးကလက်မခံဘူးငါမှပြည့်စုံပါတယ်ကွာမင်းမဲ့သုံးပါဆိုတပည့်တော်ကကိုဦးကြီးအတွက်ဆို စေရနာတရာတရားတန်တာနဲ့ရေရက်ထလှူတာကိုတစ်ချိန်လှူလဲပဲနှစ်ချိန်လှူလဲပဲသုံးချိန်လှူလဲပဲလက်မခံတော့တပည့်တော်အတွေးကဩငါဦးကြီးငါအမေရဲ့အကူငါဦးကြီးဆွေမျိုး သူ့စီမှာသင်္ကန်းဝတ်လို့ယဟန်အနေနဲ့လဲဆွေမျိုးအခုငါလူတဲ့ပစ္စည်းကလေးကိုလက်ခံသုံးဆွဲလက်ခံသုံးဆွဲမှုမရှိပဲပယ်ရှားတယ်ဆိုတော့ဒါပစ္စည်းရေးနဲ့ပတ်သက်ပြီးငါနဲ့မဆက်ဆက်ခြင်းလို့အာမိတတံဘောကသူ့ပစ္စည်းကိုသုံးကိုယ့်ပစ္စည်းသူသုံးဆိုတဲ့ အနေနဲ့မဆက်ဆက်ခြင်းဆိုတာအင်မတန်စိမ့်ကားတာဒါတော့တောင်ငါအပေါ်မှာစိမ့်ကားနေရင်ငါသင်္ကဝန်နဲ့ဆက်နေမထိုးပါဘူးဆိုတပြည့်တော့အဲ့ဒီလိုစိတ်ပြည့်ပြီးတော့ကပြင်းသွားတယ်ဗျာဒါစိတ်ပြည့်ပြင်းနေဆိုတာဒါဒေါသပြင်းပေါ့ဒါဒါဒီအပိုင်းကဒေါသပြင်းအဲဒီလိုမှငါဦးကြီးကပြည်စည်းနဲ့ဆက်ဆက် ကိစ္စတွေရှောင်လွှဲနေရင်ငါလူထွက်မယ်တပည့်တော်အဲ့ဒီလိုဆုံးဖြတ်မိတယ်ဖေ။အလူထွက်ပြန်လို့ရှိရင်လေစီးပွားရေးအလုပ်ဆိုတာလုပ်ရမှာပဲလူဘလူလောကရောက်သွားလို့ရှိရင်ငါဘာစီးပွားရေးတွေလုပ်မလဲဩဥကြီးလက်မခံတဲ့ပိတ်ပိုင်းငါမှရှိတဲ့ပိတ်ပိုင်းရောင်းအဲရောင်းလို့ရတဲ့ငွေနဲ့ငွေမြည်ပြီးလုပ်မယ် ရက်မွေးမြွေစိတ်မွေးမြွေမွေးမြွေတွေကဖြစ်ထွန်းအောင်မြင်ပြီးနောက်အနွားတွေအထိမွေးမြူဒီဘွားရဲ့တော်တော်အခြေအနေတင့်တင်လျောက်ပတ်တဲ့အခါအိမ်တော်ပြုအိမ်တော်ပြုတော့ပါဥယရနာကလေးဖွားမြင်ကလေးထိုင်နိုင်သာအရွယ်ချမ်းပေါက်နွားတွေကလည်း အင်မတန်ဆက်ဆက်လွှမ်းလွှမ်းကြွကြွရွရွနဗီနသွားတွေအခြေအနေကောင်းအဲဥကြီးစီမရောက်တာလဲကြာပြီငါလူထွက်ကြရတဲ့ဥကြီးဘုန်းကြီးနဲ့မတွေ့ရတာငါသားလေးနဲ့ဇနီးနဲ့ဥကြီးဘုန်းကြီးစီ သွားပြီးကြော့ပေါ့ကြော့ဥမာပဲလို့တပည့်တော်ချမ်းပေါ့နွားရင်ကြော့လဲကလေးတစ်စီးနဲ့ ကတော်ဝဲကြီးတဲ့ဥကတင်ဇနီးဘေးကထားကလေးတယောက်တလဲရှိ နွားတွေကလည်းသိမ့်ကောင်းတော့နေနံတပြားနဲ့တောင်မတို့ရဘူးကျိုးအသာကလေးဆွဲထိန်ပြီးလဲဘကအေးချမ်းချမ်းလိုက်ရတဲ့အခြေအနေအဲဒီခါမှာတပည့်တော်က ကလေးငါထိမ့်ပါမယ်လို့ပြောတော့ဇနီးကသူပဲထိမ့်ပါမယ်ဆိုတာနဲ့တပည့်တော်ကဇနီးလည်းထိမ့်ပါပဲကလေးကိုထားတယ်။ဒါရဇနီးကလုံကြီးရောရရဖြစ်လို့လုံကြီးပြင်ဝတ်မယ်အကြံနွားတွေကလည်းအချိန်မသေးပဲပြေးနေတုံးဆိုကလေးကလှဲပိန်ကြတယ်ကြာသွားလှဲပိန်နဲ့ကြိတ်ပြီးတော့ကလေးကသေးရောအဲ့ဒါနဲ့တပည့်တော်ကစိတ်ဆိုးဆိုးနဲ့ ဇနီးကိုနွမ်းနှင်းတဲ့ပြားနဲ့ရိုက်လိုက်တာဘုရားတကယ်မဟုတ်ပဲစိတ်ကူးဆိုတော့တပည့်တော်အမှန်ရိုက်မိတာက တပည့်တော်ဦးကြီးဖုန်ကြီးကောင်ရဆောင်နဲ့ခုတ်မိတာဖြစ်အဲတော့တပည့်တော်ဦးကြီးကတပည့်တော်ရဲ့စိတ်အစဉ်တွေသိတယ်ဖျက်။ကွာမင်းဇနီးနှင်းနှံတပြားနဲ့ရိုက်ချင်ရိုက်ပဲငါကောင်းတော့ ရဆောင်နဲ့မခုတ်ပါနဲ့ဆိုဩငါစိတ်ကူးတွေတိကုန်ပါပြီဆိုပြီးတပည့်တော်ထွက်ပြေးတာဗျာအဲစိတ်ကူးတွေစိတ်ကူးတွေတတိုင်နဲ့နဲ့စိတ်ကူးနေတဲ့ကနော်သူဦးကြီးဘုံကြီးအနမ်းမှာရကလေးနဲ့ရလေအေးပေးလူပြီးတော့ကနေရင်စိတ်ကူးတာတွေလူမထွက်ရသေးဘူးရက်ချမ်းတို့စိတ်ချမ်းတို့နွားချမ်းတို့နဲ့မွေးမြေးတွေလှုပ်လိုက်တာ အဲ့ဒါကိလေသာဖြင့်ဘာကိလေသာဖြင့်လောဘဒိဋ္ဌိကိလေသာဖြင့်ခေါ်တဲ့အဲ့ဒီစိတ်ကူးတွေစီဝါရေလုံအိမ်နံပြုဦးကြီးဘုံကြီးစီကြောအောင်လားဒါဒါလောဘဒိဋ္ဌိဖြင့်နေတဲ့ကိလေသာဝသေနအဲ့ဒီချိန်ဆိုတော့ကုသိုလ်လို့ဘာမှမရှိဘူးဘာကုသိုလ်မှမဖြစ်ဘူးစိတ်အစဉ်မှာလောဘဒိဋ္ဌိဖြင့်ပြင်းနေတဲ့ဒေါသဖြင့်ပြင်းနေတယ်ဆိုတော့အကုသိုလ်တွေကြီးပဲ တိုးပွားတာပဲဒါကြောင့်မြတ်စွာဘုရားကိမထန်တိဘိက္ခုအေယံဘာရိယံကာမကတံပါကျုံမြော်ကုန်ပြီးတော့ဒီလိုဝင်လေးတဲ့အမှုပြုလို့ရတာလေနန္နုတွန်အာရဒဝိရိယတာဧကဗုဒ္ဓတာဗုဒ္ဓယဟန်သင်ဟာဝိရိယကြီးမားတော်မူတဲ့တဆူရီတော်ငါဖရာရဲ့သားတော်စစ်မဟုတ်ပါလားမြတ်စွာဘုရားသူ့ကိုယ်သူပြောတာ ဝိရိယကြီးမာတဲ့ငါဘုရားရဲ့သားတော်စစ်ပဲတဲ့သင်ဟာတောက်တယ်မြတ်စွာဘုရားဝိရိယကြီးတာဘဂဝါဘုံတော်ဘွဲ့မှာကြည်ပါလားပယတ္တဘုံတော်ဘဂဝါသူရကားနဲ့မတူကြည်လုံလုံနာဝိရိယကုံအင်းပြည့်စုံနေသောပယတ္တဘုံတော်ရှင်ဘုရားသခင်ကိုကြည်ညိုမြန်လို့ရှိခိုးပါ၏ဘုရားတိုင်ပါစီဓမ္မကုံတော်ဘွဲ့ဗုဒ္ဓဂေါရမမြတ်စွာဘုရားတော်ဝိရိယကောင်းတဲ့ပုဂ္ဂိုလ်လောကမှာတရားမှမရှိဘူး 24နာရီမှာတနာရီနဲ့မိနစ်20ပဲတုံးလုံးလဲတော်မူတယ်။ကြံတဲ့အချိန်ထိုင်ရင်မတ္တရရင်လမ်းသွားရင်တတ္တဝါတွေဆင်းရဲဒုက္ခအပေါင်းကလွတ်မြောက်ရေးအတွက်ဆောင်ရွက်တော်မူတာအင်မတန်ဝိရိယကောင်းတဲ့မြတ်စွာဘုရား။ဒါကြောင့်ဝိရိယကောင်းတော်မူတဲ့တသုရိတော်ငါဘုရားရဲ့သားတော်စစ်ဖြစ်ပါရဲ့ကနေဒီလိုဝင်လေးတဲ့အမှုတွေဘယ်နှကြောင့်တွေးကြံပြီးပြုလုပ်နေရတာလဲလို့ဆိုတော့ မာရိတသနာမဗုဒ္ဓသာသာသနေပဝစိတ်တဝအတဏံဓမ္မတဝသောတာပန်နောတိဝသကရာဂာမိတိဝအနာဂာမိတိဝအရဟတိဝဝရပေတုံနသကိဒီတိုင်းဆိုရင်ငါဖျက်ရသာသနာမှာ သင်္ကန်းကိုယောဂီလုပ်ပြီးကိုယ်ကိုယ်ကိုဆုံးမသောတာပန်ဖြစ်ပြီးသကရာဂံဖြစ်ပြီးအနာဂံဖြစ်ပြီး ယန္တာဖြစ်ပြီလို့ဘယ်မှာပြောနိုင်စွမ်းမလဲမပြောနိုင်တော့ဘူးပေါ့ကိမထံအေဝံပါရိယကမ္မမကာတိအဲဒါကြောင့်ဒီလိုဝန်လေးတဲ့ကိလေသာဖြင့်အလုတ်တွေလုံမနေနဲ့လို့မြတ်စွာဘုရားကမိန့်တော်မူတဲ့ဒီမှာငါဘုရားရဲ့သာသနာမှာသင်္ကန်းဝတ်ပြီး သောတာပန်သဂရကအနာဂံယဟနာဖြစ်တယ်လို့ပြောနိုင်အောင်လုပ်ရမယ်လို့ဆိုလိုတဲ့အဖြောင်းကအခုတို့ယောဂီတွေလည်းလိုင်းမာစီရဲ့ပုံစံက10ရက်အထုအထု15ရက်အထုအထုအထုတလောက်ယောဂီရဲ့ပြောစကားအရာထောက်ဆပြီးဉာဏ်စဉ်တရားဆိုတာဟောပေးလိုက်တဲ့အခါကျတော့ အဲသုံးညာနာတိရတယ်လေးညာနာနှစ်ရတယ်ဆယ်ညာနာနှစ်ခါခွေးနာနှစ်ကာကြီးရတယ်ဆယ်တညာနာနှစ်ခါခွေးရတယ်ဆယ်ငါးညာပြည်နာရတယ်စသည်အဲဒီလိုပြောနိုင်အောင်ကြိုးစားအားထုတ်ရမှာပဲဘယ်တော့ဘယ်တော့ရတယ်လို့မပြောနိုင်တဲ့အခြေအနေမျိုးပေါ်အောင်ပဝတ္တနာမရင်းနဲ့လို့ဆိုလို့တဲ့ အဲဒီလိုမြတ်စွာဘုရားကသုံးမစကားပြောပြီးအိဘိက္ခုမာစင်ဒီယဟန်လာခဲ့ဘာမှတွေးပူမနေတဲ့စိတ်တန်နာမေတန်ဒူရေဟွန်တန်ပိအာရမဏံတံပရိစ္ဆနကဇာတိကံစိတ်ဆိုတာဟိုးအဝေးကြီးကအာယုံလဲယူနိုင်တဲ့စွမ်းရည်ရှိတယ်ရာဂဒေါသမောဟဗန္ဒနာ ရာဂဒေါသမောဟအနှောင်ဖွဲ့မှာမုစ္စနထာယလွတ်မြောက်ဖို့ရဝါယမိတုံဝတတိဒုက္ခသမုဒယသေသနပါ ရှုပွားအထုတ်သင်ပါတယ်အဲ့ဒါလိုပြောပြီးမြတ်စွာဘုရားကအဲ့ဒီစိတ်ကိုကိလေသာတွေကိုရှုမှတ်ခိုင်းပါတယ်စိတ်ကိုကိလေသာတွေပေါ်နေရင်သင်္ကန်းဝလေသင်္ကန်းဝမှာမပြောဘူးယောဂီလုံနေပြန်တယ်ယောဂီ အဖြစ်နဲ့မပြောဘူးအိမ်ပြန်ခြင်းနဲ့ဟိုเจ้าပြဒီเจ้าပြပြန်ခြင်းနဲ့မပြောဘူးအဲလိုမပြောတဲ့ကိရိတာပြင်းနေပေါ်လာရင်ရှုမှတ်ဖို့မြတ်စွာဘုရားကအာကင်ခေယစီဘိက္ခဝေဘိက္ခုအရတိရတိသောအတံနသမံအရတိတဟေယဥပ္ပန္နအရတိအဘိဘုံယအဘိဘုံယဝိရေယန္တိသီလီသွေသောပြိဝရကာရီဣဇဒံစေတောသမရအမနယုဒ္ဓအနေရကရေဇာနော ဝိပဿနာယသမဏကတောပြွေတာသုံးညာကာရဏံအကင်ခိယသုံးပါနီးပေးထားတယ်မြတ်စွာဘုရားဘိခဝေယဟံတို့ဘိက္ခုတရားရှုမှတ်နေတော့ယဟန်ဒီဝါဘိက္ခုယောဂီသည်ယောဂီဆိုတော့လူရောယဟန်ရောကိုရင်ရောသီလရှင်ရောပါသွားတာပဲဘိက္ခုတရားမှတ်နေတော့ယောဂီသည်အရတိရတိသဟော ပါဒနာတော်၌မမွေ့လျော်ခြင်းယောဂီအဖြစ်တရားမှတ်နေရတာ၌မမွေ့လျော်ခြင်းကာမဂုဏ်၌မွေ့လျော်ခြင်းကိုလွှမ်းမိုးနိုင်သည့်အတ္တဖြစ်လို့ဤယောဂီလုံးနေရတာမပြောဘူးအိမ်ပြင်ပြန်ခြင်းတဲ့စိတ်တွေလွှမ်းမိုးနေတယ်အဲ့ဒီစိတ်တွေကိုနိုင်ခြင်းရင်အရတိ ယောဂီဖြင့်တရားရှုမှရဓမ္မမွေလျော်ခြင်းသည်မင်္ဂကိုနသာတဟိယမလွန်မှုနိုင်ရအောက်ပန္နဖြစ်ပေါ်လာသောအရတိတရားမှရတာမပြောခြင်းကိုအဘိဘုံယအဘိဘုံယလွှမ်းမို့၍လွှမ်းမို့၍ဝိရေတံနေလိုဝိဟရေယနေလိုဤဤတီဤတို့စေအခင်ခေယအကယ်၍လိုလားတောင်းတညာအံအပြင်းနေပေါ်နေတယ်ပေါ့လေအဲ့ဒီအပြင်းတွေကိုငါနိုင်ရင်ကောင်းမှာပဲအပြင်းနေ နိုင်အောင်မှတ်ပြီးတော့ကပျော်ပျော်ကြီးဖြစ်သွားရင်ဟန်ကြမှာပဲအဲ့ဒီလိုအတွေးတွေရှိရင်အဲ့ဒီလိုလူလားတောင်းတမှုတွေရှိရင်ဇီဝေတာသုံးညကာရဏံမသိတရေဆက်အောင်လုပ်ပါတဲ့လူရင်းကတော့ပြင်းလာရင်အဲ့ဒီအပြင်းတွေကို နိုင်အောင်မှတ်ပါလို့ပြောတယ်ပြင်းတယ်ပြင်းတယ်ဖောင်းတယ်ပြင်းတယ်ပိန်တယ်ပြင်းတယ်ထိုင်တယ်ပြင်းတယ်ထိတယ်ပြင်းတယ်ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်ပြင်းတယ်ပြင်းတယ်ပြင်းတယ်ပြင်းတယ်ပြင်းတယ်ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်အဲပြီးကြပဲဖြစ်ဖြစ်ရောမွေပြီးတော့ဖြစ်ဖြစ်အတင်းတလကျန်းသာမှတ်ပါအဲဒီလိုရှုမှရင်အပြင်းတွေကိုနိုင်ပါတယ်တဲ့အပြင်းတွေပြောက်ပါတယ်အဲဒီနေ့ဗုဒ္ဓမြတ်စွာဘုရား ပေးတော်မူတယ်ပေးတော်မူတဲ့အတိုင်း အာထုတ်တယ်ဒီကိုယ်တော်လေးအာထုတ်တော့ယဟန္တာအဆင့်ရောက်သွားတယ်ဒါရကြားပြတ်ပေါ့လူကြီးမြောက်တွေ့ခဲ့ရတရားရဲ့ကြားပြတ်ကလေးဖြည့်တာအပြင်းနဲ့ပတ်သက်ပြီးတော့ကပြောလိုက်တာအဲ့ဒီဇေယုံကျောင်းတော်မှာဗုဒ္ဓမြတ်စွာဘုရားနဲ့ဆုံမိတဲ့ယဟန်မြတ်စွာဘုရားဆုံးမတာကဘာလို့ကိလေသာဖြင့်ပြင်းရတာလဲ ကိရိတာကိစ္စဆိုတာလူတွေရဲ့ကိစ္စလူတွေရဲ့ကိရိတာကိစ္စတွေမြောက်တီတောင်ကဲ့ရည်တယ်အဲဒီလိုမြတ်စွာဘုရားမိတ်နဲ့အယံဘိက္ခုကိလေသာနာမပုပ္ပေတိရစ္ဆာနေပိကရဟိတောအဲကိရိတာကိစ္စဆိုတာရှင်းတော့ကတိရစ္ဆာန်တွေတောင်ကဲ့ရည်တယ်တောင်ဧဝရုပိသာသရင်ပပတိတော့တန်တရာဆင်းရဲပေးခြင်းကလွတ်မြောက်စေတဲ့ငါဘုရားရဲ့သာသနာမှာ သင်္ကန်းဝတ်ပြီးတော့ယောဂီလုံနေပြီးတော့ဘဲကြောင့်တရိษံနေကြိတ်တဲ့ကိလေသာဖြင့်ပြင်းနေရတာလေအဲကိလေသာပြင်းပြီဆိုသောတကဇာလန်းမှာလည်းတော်တော်ပေါ်သွားပါတယ်ကာမဝိတေဆိုကြိုင်ဆိုရအောင်ကာမဂုဏ်ငါအာယုံများခံစားရဖို့ကြံအဲကာမဂုဏ်၅ပါးနဲ့ပတ်သက်ပြီးတော့ စဉ်းစားတာတွေတွေးကြံတာတွေစီးပွားရေးတွေးကြံအိမ်တော်ရေးတွေးကြံတာရေးသမီးရေးတွေးကြံအဲဒါတွေဟာကာမဝိတ္တတိလို့ခေါ်တယ်အဲဒါလောဘဒိဋ္ဌိကိရိတာပြင်းပဲပြင်းနေတာတော့ကိရိတာပြင်းဘာလို့ပြင်းရလဲတဲ့ဒီကိရိတာကိစ္စရှင်းတော့မှာဆိုရင်တိရစ္ဆာန်တွေတောင်ကဲ့ရဲ့အပြစ်တင်ရှုံချတာအဲဒီလိုဗုဒ္ဓမြတ်စွာဘုရားဇဂဇရရလာတော့ပရိသတ်ကတောင်းပန်တယ်မြတ်စွာဘုရား ရှင်းတော့ တိရစ္ဆာန်တွေတောင်ကြိတ်တယ်ဆိုတာအဲ့ဒီအတိတ်စာကြောင်းပြန်ပြောင်းပြီးတော့ဟောကြတော်မူပါဗျာလို့တောင်းပန်တဲ့တောင်းပန်တော့မြတ်စွာဘုရားအတိတ်စာကြောင်းဟောပါတဲ့အတိတိဗာရဏတိယံဗြဟ္မရတ္တိရိဇံကာရင်တိအစအခြေပြီးတော့ဟောလိုက်တာဟောအတိတ်တစ်ချိန်ဗာရဏတိမှာဗြဟ္မရမင်းကြီးနန်းဆန်နေတဲ့အခါကာလတောမုဆိုတယောက်ဟိမွန်တအယသွား တောလည်းမြောက်ကြီးတကောင်အရှင်ဖမ်းပြီးမင်းနှန်းတော်ကိုဆက်တယ်တဲ့ပြမရရှင်ဘရင်ကြီးကိုဆက်တာတယ်မြောက်ကြီးရှင်ဘရင်နှန်းတော်ရောက်တော့မြောက်ကြီးကိုရှင်ဘရင်ကအသုံးချတယ်ဟိုရင်ခိုင်ဒီရင်ခိုင်ပေါ့လေမြောက်ဆိုရယ်လူလောက်နီးနီးသူစိတ်ပါရင်အသုံးဝင်တယ်အဲနန်းတော်မှာရှင်မြင့်ကိစ္စဆောင်ရွက်ဖွယ်လေး အနိမ့်ဆုံးတန်ရှိကမှစပြီးတော့ခိုင်းတော့မြောက်ကြီးကလည်းအဲ့နာတွေတော်တော်များများလှုပ်တတ်ပါလေတဲ့ဝတရားနဲ့ပြည့်စုံတယ်ကျင့်ဝတ်ပြည့်စုံတယ်အလိုက်ပြီးတတ်တယ်အဲနောက်ပိုင်းကျတော့ခိုင်းစရာမလိုတော့ဘူးလှုပ်တင်တာတွေအကုန်လုံးလှုပ်ကိုင်းဆောင်းရွက်ပေးတယ်ရှင်မင်းကသဘောကျလာတဲ့မြောက်ကြီးကိုဝတရားနဲ့ပြည့်စုံတဲ့မြောက်ကြီးလို့ ပတိရတိကြည်ညိုခြင်းလို့ဆိုတယ်သောစီရံရာဇကေဝတမနဝဒတံဘာနောဟောတိမနုဿလောကေဝဒမနကိရိယံရေပုံယေနအင်ညာတိမြောက်ကြည့်ကြလာတော့လုတ်တတ်တာကြီးပဲများလာအဲ့တော့ရှင်မင်းကကြီးညိုတယ်အဲ့ဒီမှာတိရစ္ဆာန်မြောက်ကိုတောင်မှဆောင်ရွက်ပဲဝတ္တရားတွေကိုအလိုက်တတိ တဏှိတရဆောင်ရွက်တတ်လို့လူကကြည်ညိုရတယ်ခင်မင်းရတယ်မြတ်နိုးရတယ်တဲ့ဘုန်းကြီးတို့လူလောကဘုန်းကြီးလောကမှာသုံးမစကားရှိတယ်ငငယ်တုန်းကဆရာသမားတွေသုံးမတာလေကိုနိုင်ခြင်းရင်တက်ကိုဇွဲတဲ့ဟုတ်တယ်တက်ကိုကောင်းကောင်းကင်နိုင်ကင်တတ်မှ လေဟာ ကိုလိုတဲ့စီကိုသွားတာတက်မကင်တတ်ရင်ကိုလိုတဲ့စီကိုလေဥကမလှဲ့ဘူးမသွားဘူး မြင်းနိုင်လို့ဇက်ကိုဆွဲဩမြင်းလေကိုလိုတဲ့စီရောက်စေခြင်းဇက်နိုင်အောင်ကင်နိုင်မှဒုဒ္ဒကမ္မဏိညီကိုနှစ်ယောက်စစ်တိုက်တဲ့အခါဘုန်းကြီးကတတိယညီတော်တိတ်တာကတန်တုလာဆင်းကြီးစည်းလို့အကိုဒုဒ္ဒကမ္မဏိကမြင်းမြင်းမကြီးစည်းလို့အဲသူကစင်စီကိုကမြင်းစီစည်းချင်းတိုက်ကြတာကိုကြွန့်ကျင်တဲ့ပုံကိုယ်လေးမြင်းကလည်း သိရစီရကျွမ်းကျင်တယ်ဆင်းကလည်းသိရစီရကျွမ်းကျင်တယ်လူအချင်းချင်းကလည်းကျွမ်းကျင်တယ်ဆိုတယောက်နဲ့တယောက်မထိဘူးအဲတော့ဒုဒ္ဒကံမဏိမင်းအကြံရတဲ့သူ့မြင်မှကြီးဇက်လှုပ်လိုက်တာဆင်းပေါ်ကိုခုံပြီးတော့ကြော်လိုက်ရောဆင်းကအထီးဆင်းလေးကြီးကစိတ်ဆိုးတယ်အဲမြင်မှငါပေါ်ချော်သွားတယ်ငါစီးတဲ့လူအသုံးမပြလို့ငါမြင်မှကြီးကြော်ခံရတာဆိုခါချလိုက်တာအဲဒီမှာဒုဒ္ဒကံမဏိညီတော်ဒိဋ္ဌာလည်းရတယ်ဆင်းကြီးလည်းပြန်ရတယ် အဲ့ဒီမှာကြည့်ဇက်ကင်တာပဲမြင်းကိုနိုင်ကျင်တာစင်ကိုကြော်စေခြင်းနဲ့ဇက်လှုပ်လိုက်တာမြင်းမကြီးကြော်စင်ကိုခုံလိုက်တာအဲ့မှာမြင်းကိုနိုင်လို့ဇက်ကိုဆွဲလေနိုင်လို့တက်ကိုဆွဲဆရာနိုင်လို့ဝက်ကိုမြဲဆရာသမားဆိုတာလောက်တဲ့လောက်နိုင်တဲ့ကိစ္စအဝဝကြေကြေပြုံပြုံစနစ်တကျလောက်တတ်တဲ့တပည့်အပေါ်မှာအာယုံဆိုင်တယ်အဲလိုကောင်းတာကိုမျက်နှာလွှဲရတယ်စိတ်ထားရတယ် ဟောဝတရားမကြည်ရွနဲ့တပြည့်တွေကြတော့အကြည့်ငယ်ကခိုင်းစရာရှိတယ်မခိုင်းဘူးဘာဖြစ်လို့အသုံးမှမကြပဲသူ့ခိုင်းလိုက်အလွဲချော်ကြီးပဲအလွဲချော်ကြီးပဲဆိုတော့ခိုင်းလို့ဘယ်ဖြစ်မလဲဆယ်ကခိုင်းကိုးခုလောက်လွဲချော်နေတယ်ဆိုရင်ဟန်မကြတော့ဘူးဆယ်မျိုးခိုင်း၅မျိုးလောက်လွဲချော်တယ်ဆိုရင်နည်းနည်းတက်တာသေးတာပေါ့ အဲဒါကြောင့်ဆရာနိုင်လို့ဝတ်ကိုမြဲအဲဝဏိဘာနဲ့ပြည့်စုံတဲ့တပည့်ကြတော့ဆရာကဂယုဆိုင်လာပြီဒီတပည့်ဘာလို့သလဲတပည့်လိုတာကိုဆရာကကူညီစောင့်ရှောက်တော့မယ်ဒါကြောင့်ဆရာရဲ့ကူညီမှုကိုတိတိကျကျပြည့်ပြည့်ဝဝလိုလားတဲ့တပည့်တိုင်းတပည့်တိုင်းဝတ္တရားကြည်ပြုံအောင်ဆောင်ရွက်ပါလို့ဆိုလိုတယ်ဟောအခုမြောက်ကြီးကဝတ္တရားကြည်ပြုံအောင်ဆောင်ရွက်တယ်ဆောင်ရွက်တော့ရှင်မင်းကသဘောကျတယ် စိတ်တွေနူးညံ့လို့ဩအဖော်ကွဲတကောင်နဲ့သူ့အဖော်တွေလွန်းရှာမှာပဲငါပြန်လွှတ်လိုက်တာကောင်းပါရဲ့အဲဒီလိုတွေးတွေပေါ်လာတော့မြောက်ကြီးမုတ်ဆိုးကိုခေါ်ပြီးတော့ပြန်အလောက်ခိုင်းတယ်ဣမံဝါနရံခိတဌာနေယေဝဝိသေစေဟိတိအာနာပေတိမြောက်ကြီးသူ့နေရာပြန်လွှတ်ချေရှင်မင်းရခိုင်းတော့ပြန်လွှတ်လိုက် ပြန်လွတ်လိုက်တော့အပန်းဖော်မြောက်တွေနဲ့ပြန်ဆုံးမိတာပေါ့ဆုံးမိတော့အပန်းဖော်မြောက်တွေကမေးတယ်တမ္မဧတကံကာလကဟံဥထောမိတ်ဆွေကြီးဒီလောက်အချင်းကြာကြာဘယ်နေရာဘယ်အရာသွားပြီးတော့နေတာတော့ပါရဏသီယံဝရဇနိဝေတနေပါရဏသီမြို့ရှင်ဘုရင်အိမ်သွားနေရတယ်ကွာ အထကထံမုတ်တော်သည်ဒါဖြင့်ဘယ်လိုပြန်လွတ်လာတာလုံးမြောက်အများကမေးတယ်ရာဇမံကိလိမကတံကတဝမမဝတိပတံနောမံဝိတ္တေဇေတိရှင်မင်းကငါပြောတော်စေအလုံးကျွေးဝေယဝိဇ္ဇာမြောက်အရာထငါဆောင်ရွက်ပွဲတွေသဘောကျပြီးတော့ကပြန်လွတ်လိုက်တာတဲ့အဲဒီလိုပြောတယ် ဒါနဲ့တန်ကြံခဲ့တဲ့တောတွင်သားမြောက်တွေကတောင်းပန်တယ်မနုဿလောကေဝတ္တမနာကိရိယာနာမတုံမေဇာနိတထအမကံဖိတာဝကတိတာသောတုကာမမလူလောကရဲ့အခြေအနေလူတွေလှုပ်ပုံကိုင်းပုံနေပုံတိုင်းပုံပြောပုံဆိုပုံတွေอืมမိတ်ဆွေကတော့အများကြီးနားလေတတ်တိလာပြီတို့အများလေပြန်ပြီးပြောပြန်ပြောပြစမ်းပါဦးနားထောင်ခြင်းလုံးလို့ တော်ရင်သားမြောက်တွေကတောင်းပန်တယ်မြို့အကြောင်းသိခြင်းလို့မြို့လူတွေအခြေအနေသိခြင်းလို့တောင်းပန်တော့ပြည်တော်ပြန်မြို့တော်ပြန်ရွှေမြို့ပြန်မြောက်ကြီးကမာမန်မနုဿာနကိရိယံပုဒ္ဒတမလေးမမေးနဲ့กว่าလေလူတွေရဲ့အကြောင်းမမေးကြနဲ့တဲ့အဲတော့တောရဏမြောက်တည်းကကတိထသောတုကာမံမှမလေးပြောသမှာ ပြောသမှာနားတောင်ခြင်းလုံးလို့ အတင်းကြတောင်းပန်တော့မနုဿာနာမခတ္တယပိပြမနာပိမရှံမရှံတိဝရန္တိပြောတယ်လူတွေဆိုတာမင်းတွေရောပုံနာတွေရောကုံတွေတွေရောဆင်းရဲသားတွေရောကွာငါဟာငါဟာငါဟာနဲ့ဒီလိုကြီးပဲနေ့တိုင်းတငါငါနဲ့ပဲငါမရငါလင်း ငါသမီးငါသားငါဆွေငါမြို့ငါအိုးငါအိမ်ငါစိမ်ငါရွှေငါလဲငါရငါကိုင်ငါကျွန်းငါလန့်ငါရက်ွက်ငါလူတငါငါတငါငါနဲ့ကြီးပဲနေကြတာဟုတ်တော်ဟာဖြစ်ပေါ်ပြီးနောက်အဘာဝထေနမရှိသောအ ਨੇ သဘောကြောင့်အနိစ္စတံမမြဲရည်ဖြစ်ကိုနာသာနန္ဒီမသိကြကုန်မမြဲဘူးဆိုတာလဲနားမလဲဘူးအဲ့ဒီလူတွေဟာဟောမြောက်ကြီးကပြောတယ် သုဏဒဓာနိတေသံအန္တဘာလနံကာရဏကဲဒီလောက်ရှိတာနားထောင်ရကွာတဲ့အဲ့ဒီလူမိုက်တရဲ့အကြောင်းငါပြောပြမယ်တဲ့အမေမြောက်ကြီးကလူတွေကိုလူမိုက်တဲ့တေသံအန္တဘာလနံမယုံနေမဟုတ်ဘူးအန္တအကန်းတဲ့ငမိုက်ကန်းတဲ့တေသံထိုးလူငမိုက်ကန်းတို့ရဲ့ကာရဏအကြောင်းကိုသူနာထနားထောင်ကြပြီတော့ပြောပြမယ်တဲ့အဲဟုတ်တယ်မြောက်ကြီးပြောတာ အများအဖြစ်တော့မိုက်ပြီးကန်းနေကြတာမိုက်တယ်ဆိုတာမောဟကောင်းဆောင်တဲ့အကုသိုလ်တွေမောဟကောင်းဆောင်တဲ့အကုသိုလ်တွေကအကောင်းဆုံးအကြောင်းကျိုးကိုမမြင်ဘူးကန်းတော့တာဘောတယ်မိုက်ကန်းတယ်ဆိုတာအဲ့ဒါပြောတာဟုတ်တော်အဘာဝထိနာအနိစ္စတဏ္ဍဇာဏံတိဖြစ်ပေါ်ပြီးနောက် မရှိတဲ့အနဲ့သဘောကြောင့်မမြဲဘူးဆိုတာကိုမသိကြဘူး။တော်တော်အတိတ်ပဲပါတဲ့။မြောက်ကြီးရဲ့အတွေ့အခေါ်စကားတွေ။အဲမြောက်ကြီးကပြောပြပါတယ်လူတွေရဲ့အကြောင်းကို။ဧရိညာမေသူနမေဧသာရတိဒီဝါကတဒုံမေရဏမနုဿနံအရိယဓမ္မံအပတ္တဓမ္မဘွန်တော်အိုမိတ်ဆွေအပေါင်းမြောက်တို့ အရိယဓမ္မအရိယတရားကိုအပ္ပပတံမတိမမြင်ကုန်သောဒုံမေရဏမနုဿာနပညာမဲ့သူလူတို့ဤဧတံရတိဒီဝကထာနိနိညညထာဝရပြောဆိုကြသောဤစကားသည်ဣရိညာမေငါဤသုံးဆွဲပြီးသော ရွှေများကဤမျှရှိသည်သူဝနံမေငါဤမသုံးရသေးသောရွှေကဤမျှရှိသည်ဟု၍ဖြစ်ပါသည် တွေတွေကပရိယောကိဧကောတထအမတုကောလမ္ပတနောဝေနိကတောအထောအင်ကိတကန္နကောကိတောတနေနဘဟုနာသောနံဝေတုတတေသနံကေအိမ်၌တွေတွေကပတယောနှစ်ယောက်နှစ်ယောက်ကုန်သောအိမ်ရှင်တို့သည်တန်တိရှိကုန်၏တအိမ်တအိမ်မှာအကြီးကဲနှစ်ဦးနှစ်ဦးရှိတယ် တထထောအိရှင်အကြီးအမှုနှစ်ဦးတို့တွင်ဧကောတယောက်က အမသူကောမုတ်စိတ်နှခမ်းဝေးမရှိလမ္မထနောသားမြတ်ရှိဤဝေနိကတောသပင်ကိုအမျိုးမျိုးထုံးဤအင်ကိတကဏကောနာမှအပေါက်ရှိသည်ဒါအိရှင်အိရှင်မကိုသရုပ်ခေါ်တဲ့စကားတွေပဲ ဘဟုနာဘဟုများစွာသောတဏိနာတဏံပစ္စည်းဥစ္စာကိုကိတော်မိဘတော်ပေး၍အာနိတော်ဆောင်းအပ်သောသောထိုသမြတ်ရှိအိမ်ရှင်မသည်ဇဏံကျွန်းအမှုလို့တမဇဏံကျွန်းအလုတမများကိုဝိတုတတေဟကျွန်းပြဘာကြောင့်ဒီအလုကိုကောင်းကောင်းမလုပ်ရသလဲစသည်ဖြင့်နှုတ်သီးလှန်ချွန်းအမျိုးမျိုးထိုးတတ်ပါသည်အဲ့ဒါလူမှုရဲ့တယုတ်ခေါ် အဲ့ဒီစကားပြောလိုက်တဲ့သူတို့ရဲ့အကြောင်းပြောလိုက်တော့တော်ရင်သာမြောက်တရားမာကတိထာမာကတိထာမပြောပါနဲ့တော့မပြောပါနဲ့တော့မပြောပါနဲ့တော့အသောတပ္ပယုတ်တကံအသုံးမှာမကြားသင်တာတွေငါတို့ကြားနေရတယ်ဣတိအဲ့ဒီလိုပြောဆိုကြပြီးတော့ဥဘောဟိဟာသေဟိလက်နှစ်ဖက်တို့ဖြင့်ကံနေဒဏ္လံပိတဟိနာကိုပိတ်ထားကြတယ်မကြကြင်လို့တဲ့ မကြရဲလို့ရှက်ဖို့ကောင်းလို့တဲ့အဲမြောက်တွေတောင်ရှက်တဲ့လူမှုရေးကိရိတာကိစ္စတွေအဲ့ဒီကိရိတာကိစ္စအစွမ်းနဲ့ဘာကြောင့်ငါဘုရားရဲ့သာသနာမှာ ပြင်းပြီးတရားမမှတ်ဖဲနေရတာတော့လို့ဒီလိုဆိုလို့တဲ့အဲဒီလိုမင်းကြပြီဗုဒ္ဓမြတ်စွာဘုရားကသစ္စာလေးပါးပြပါတယ်တဲ့အဲဗုဒ္ဓမြတ်စွာဘုရားပြတဲ့သစ္စာလေးပါးတို့စာရွက်ကလေး အတွင်းစာမျက်နှာလှမ်းလိုက်စာမျက်နှာနှစ်မှာဇေဒီဘယပုံရှိတယ်ဗုဒ္ဓမြတ်စွာဘုရားသစ္စာလေးပါးပြတာပေါ်သွားအောင်လို့အဲဒီမှာအောက်ဆုံးမှာကြည်အောက်ဆုံးမှာမြန်းတဲ့ချောင်းအရင်အရင်ချင်းအမေးချင်းဆက်တာတဲ့မြန်းတဲ့ချောင်းမြန်းတဲ့ချောင်းနှစ်ခုရဲ့အမေးချမ်းမှာ ရှုရန်အရှုခံတဲ့တွေ့ကြလားရှုရန်အရှုခံ ညာညာဘက်ထိမှာသမုဒိယသစ္စာဘယ်ဘက်မြထိမှာဒုက္ခသစ္စာအဲဒုက္ခသစ္စာသမုဒိယသစ္စာနှစ်ပါးတတ္တဝါတိုင်းတတ္တဝါတိုင်းမှာရှိတယ်တို့သူသူငန်းငါတွေအမိဝန်းကောင်းမှာဘဝအစကလေးကတည်းအဲ့ဒီဒုက္ခသစ္စာသမုဒိယသစ္စာနဲ့ဘဝအစလာတာမေယုတစဉ်ဖွားမြင်ပြီးအသက်30 40 30 40 50 60 70 80ဒုက္ခသမုဒိယသစ္စာနှစ်ပါးပဲ မျက်စိမှာမြင်တိုင်းမြင်တိုင်းမျက်စိယုတ်ကလည်းဒုက္ခသစ္စာမြင်ရတဲ့အဆင်းယုတ်ကလည်းဒုက္ခသစ္စာမြင်ပြီးသဘောကျတာရတာကသမုဒိယသစ္စာအဲဒီလိုနဲ့၆ဓာရဒုက္ခသစ္စာသမုဒိယသစ္စာကြီးပဲအဲ့ဒါကိုမြင်နေကြတဲ့စသည်ရှုလိုက်တဲ့အခါကျတော့မြားတဲ့ကြောင့်ရဲ့အထက်နားမှာကာယ ानु ပဒနာသတိပဋ္ဌာန်ဝေဒနာ ानु ပဒနာသတိပဋ္ဌာန်စိတ် ानु ပဒနာသတိပဋ္ဌာန်ဓမ္မ ानु ပဒနာသတိပဋ္ဌာန်သတိပဋ္ဌာန်၄မျိုးဖြစ်လာရောရှုရင်သီလဆောက်တည်ပြီး ယောဂသမာတိသနှစ်ပါးရှုသတိပဋ္ဌာန်၄မျိုးဖြစ်တော့အဲဒီထဲမှာစိတ်ဓာဝိသုဒ္ဓိအဲစိတ်ဓာဝိသုဒ္ဓိအထိဒုက္ခသစ္စာပဲရှိသေးတယ်ရှုတာလည်းဒုက္ခသစ္စာအဲရှုသည့်သင်ကျဲတဲ့စိတ်တွေကလည်းဒုက္ခသစ္စာစိတ်ဓာဝိသုဒ္ဓိစိတ်စင်ကြယ်ပြီးဆက်ရှုနေတဲ့ယောဂီမှာသောတေနာမရူပပရိသေရဉာဏ်ပုဗ္ဗဘာကမေဃသစ္စာ တရင်ကនិရောဓသစ္စာနိပိစယပရိက္ခအညံပုဗ္ဗဘာကမေဃသစ္စာတရင်ကនិရောဓသစ္စာသုံးသမတနာအညံပုဗ္ဗဘာကမေဃသစ္စာတရင်ကនិရောဓသစ္စာလေဥရိယဗယညံပုဗ္ဗဘာကမေဃသစ္စာ တရင်ကအနိရောဓသစ္စာငါပင်ကညံပုဗ္ဗဘကမေဃသစ္စာတရင်ကအနိရောဓသစ္စာ၆ပယညံပုဗ္ဗဘကမေဃသစ္စာတရင်ကအနိရောဓသစ္စာဟောနိအာရိနဝညံပုဗ္ဗဘကမေဃသစ္စာတရင်ကအနိရောဓသစ္စာ ရှင်းနိဗ္ဗိဒာညံပုဗ္ဗဘာကမေဃသစ္စာတရင်ကနိရောဓသစ္စာကောမုံစီတုမြတာညံပုဗ္ဗဘာကမေဃသစ္စာတရင်ကနိရောဓသစ္စာသစေပရိသင်္ခာညံပုဗ္ဗဘာကမေဃသစ္စာတရင်ကနိရောဓသစ္စာ ဟတိသင်္ခါရုပ္ပခာညံဘုဗ္ဗဘာကမေဃသစ္စာတရင်ကនិရောဓသစ္စာအဲနှေဥဒ္ဒနာဂမိနိညံဘုဗ္ဗဘာကမေဃသစ္စာတရင်ကនិရောဓသစ္စာအဲသောအနုလောမညံဘုဗ္ဗဘာကမေဃသစ္စာတရင်ကនិရောဓသစ္စာ ခေလေးကောတရပုညံပုဗ္ဗဘာကမေကသစ္စာတရေငါနိရောဓသစ္စာအေငါမေညံအထင်ကိကမေကသစ္စာသမုတ်စေရနိရောဓသစ္စာအဲသူ့မေကသစ္စာနဲ့သူ့နိရောဓသစ္စာအဲဒီမေကသစ္စာနိရောဓသစ္စာနှစ်ပါးပေါ်လာတော့ ရှုရန်အရှုကအရှိဒုက္ခတုနဲ့သစ္စာဓမ္မနဲ့ပေါင်းလိုက်တဲ့ခါကျသစ္စာလေးပါမပြည့်စုံဘူးလားအဲမြတ်စွာဘုရားသစ္စာပြတယ်ဆိုတာဒုက္ခတုနဲ့သစ္စာရှုပုံပြောရှုပုံပြောရှုရင်မေဃသစ္စာတွေတိကနေ15အထိပေါ်အဲတိကနေ15အထိမေဃသစ္စာတွေပေါ်ပြီးတော့တရင်ကဒီနောရသစ္စာရဲ့နောက်သမုတ်ဆေကနိရောဓသစ္စာဆိုတာဖို့နိဗ္ဗာန်ကိုပြောတာတော့ဆုတောင်းတာမဲ့ဖို့နိဗ္ဗာန်တဲ့မဲ့ဆိုတော့ဆင်ကမ်းမရှိတယ် အဲ့ဒါမဲကသစ္စာဟောနိဗ္ဗာန်ကနိရောဓသစ္စာဒါပြင်သစ္စာလေးပါစုံမသွားဘူးလားအဲသစ္စာလေးပါစုံဖို့ဆိုတော့မဟာသတိပဋ္ဌာန်ဝိပဿနာအလုံးအာထုပ်ပြီးမှ သင်္ဘောအပြည့်စုံပြီလိုင်မာစီရဲ့ဆောင်ဖို့မဟာသတိပဋ္ဌာန်ဝိပဿနာတရားအလုံးဒုက္ခသမုဒယသစ္စာနှစ်ပါးရှုပြီးတော့အာထုပ်လိုက်တော့မေဃသစ္စာနိရောဓသစ္စာစိတ်ထဲမှာပေါ်လာသစ္စာလေးပါဒီဘဝပြည့်စုံရော အဲဒီလိုသစ္စာပြပြီးဗုဒ္ဓမြတ်စွာဘုရားကဆုံးပါတယ်ကိလေသာဖြင့်ပြင်းနေတဲ့ယဟန်အဲဒီမှာမြောက်တွေနားပိတ်တယ်သောသောကမြောက်တွေနားပိတ်တာတို့ယောဂီတွေလည်းမြောက်မြောက်တွေလိုပဲကျင့်ရမှာဆိုရအောင်သောတဝါပတိရောယထာနာထိုင်ပင်သူပုံစံယူနေတူကျင့်ရမည် တယ်မြောက်တရားမကြားခြင်းလို့သူတို့နာပိတ်တယ်အဲဒီဥပမာလိုပဲတို့ယောဂီတွေနားတော့မပင်းဘူးမပင်းပေတယ်လို့နားမကြတဲ့လူရဲ့အတုယူပြီးကြည့်ရမှာတဲ့ဘာမှဂရုစိုက်နားထောင်မနေတဲ့ရှုမှတ်မှုကကိုယ့်အလုပ်တစ်ခုပဲလို့ဒီလိုသဘောထားပြီးအစက်မပြတ်တဲ့တရားမှတ်နေရမလို့တာမဆောင်တာကြားလာရင်ကြားရကြရမှတ်ပြီးတခြားတခြားဘဝတွေလိုက်မှတ်ဒီလိုလောက်ရမှာတဲ့သို့စက်ခုမာသယထာအန်တော့ မျက်စိကွယ်သူပုံစံယူနီးဥကျင်းရမည်ဩမျက်စိမှိတ်ပိတ်ထားရတယ်လို့ပဲမျက်စိမမြင်တဲ့လူဘာမှကိယုဆိုင်မကြည့်ဘူးအဲ့ဒီဥပမာတိုင်းယောဂီဟာဘာမှကိယုဆိုင်ဟိုဒီဒီကြည့်မနေနဲ့ကျွမ်းမှမို့တခုသာကိုယ်လုပ်ပဲလို့သဘောထားပြီးအဆက်မပြတ်တစ်ဆက်မှတ်မလွဲတာမဆောင်တာကြည့်ရကြုံရတော့မယ်ဆိုရင်ကြည့်ရင်ကစပြီးတော့ကြည့်ရင်လည်းကြည့်ရင်လည်းကြည့်တယ်မြင်တယ်သိတယ်အဲ့ဒီလိုအဆက်မပြတ်မှတ်ပြီးတော့အထုတ်ပါတဲ့ ထိုပိညဝတယထာမူသောသွန်အားတော်သူပုံစံယူနိရုကျင့်ရမည်အဲအဆွန်အားတွေစကားပြောဖို့ဂရုမစိုက်တယ်လို့ပဲယောဂီဟာစကားပြောရတယ်ပြောစရာအကြောင်းအရာတွေလည်းအများကြီးဒါပြီးစကားမပြောလဲတဲ့စိကံကိုရှိတယ်လေယောဂီချင်းချင်းလည်းစကားမပြောရဘူးလို့တောက်တဲ့စိကံရေးထားတာအဲ့ဒါမျက်စိပိတ်ပါးစပ်ပိတ်နားပိတ်ဆိုတဲ့ ဥပမာအတိုင်းပဲယောဂီတွေကျင့်သုံးရမှာအဲဒီလိုကျင့်သုံးလို့ရှိရင်တော့ကိုယ်မှာမပေါ်လာသေးတဲ့မရှိသေးတဲ့မေဃသစ္စာនិရောဓသစ္စာခေါ်မဲ့ဖို့နိဗ္ဗာန်တရားကိုယ်စိတ်ထဲဖြစ်ပေါ်ပြီးတော့မဲ့ဖို့နိဗ္ဗာန်ကကိုယ်စီရောက်လာတာပါကိုယ်စိတ်ထဲဖြစ်ပေါ်ပြီးတော့မဲ့ဖို့နိဗ္ဗာန်ကိုရတာပါတဲ့မဲ့ဖို့နိဗ္ဗာန်ဆိုတာသေပြီးနောက်မှာရတဲ့တရားမဟုတ်ပါဘူး ကျင့်ရင်မသေးခင်ကိုယ်စိတ်ထဲပေါ်လာပြီးတော့ကိုယ်ပိုင်ရတဲ့တရားအဲ့ဒီတရားရဲ့စွန့်ရင်ဘလောက်ထက်သို့ဩပနေကောဆင်းရဲသွယ်သွယ်ပြက်ွယ်စေတာသွန်ဤမြတ်ကြောင့်ကိုယ်ရဲ့စိတ်မှာကောင်းစွာတည်အောင်ကျင့်ဆောင်သိမ့်ထားလိုက်ပါတော့မေဖို့နိဗ္ဗာန်တရားမှန်ကို ဤညိုမြန်တို့ဤခိုးပါဤဖရာဆင်းရဲမျိုးမျိုးကိုပယ်ရှားတတ်တယ်တဲ့မဲ့ရဲ့စွန့်ရင်ဖိုးရဲ့စွန့်ရင်နိဗ္ဗာန်ရဲ့စွန့်ရင်အဲဒါကြောင့်ဒုက္ခသူနဲ့သစ္စာဓမ္မဘောင်းနဲ့ပိန်နဲ့မြင်နေကြတဲ့စာဒီအဆက်မပြတ်တဲ့တဲ့ရှုမှတ်ကြည့်ပြီးဟောဒီမိမိရဲ့ရုပ်ကိုယ်ကြီးရဲ့စိတ်ထဲမှာကောင်းစွာတည်အောင်သိမ့်ထားတတ်တဲ့မတရားဖို့တရားနိဗ္ဗာန်တရားဟောဆက်တမဲ့သိမ့်ထားနိုင်တဲ့လူ ယေတုပြည်စီကာဝေဥပဒေပုံမှ61နဲ့သူများတွေကညှိအောင်ရောက်တွန်းလဲမအောင်မြင်ဒါဓမ္မနှစ်ယောက်တတ်ခိုင်းတယ်မအောင်မြင်ဟောအသက်ဘေးကလွတ်တယ်6တိဘေးကလွတ်တယ်ဒါဇာဏရှိတယ်ဆက်တမဲဆိုတော့သင်္ခါရုပ္ပခဉာဏ်ဘောအဲဆက်တမဲလောက်စိတ်ထဲသိမ့်ထားတဲ့လူဒီနေ့အဲဒီလူရဲ့ဖြစ်ရဇာဏအမှန်အင်မတန်အားရစရာကောင်းတယ်အခုတို့ မြင်မခင်မြင်မအခြေအနေမှာတော့နေမကောင်းသွားပြီးနောက်ဝင်သေးစီဘေးတင်ဆရာစီဓာတ်ဆရာစီအဲဈေးအောင်ဈေးပဲမကောင်းဘူးအလုပ်မရဘူးဇာမိုးပဲအောင်ရင်လည်းဆိုရင်သွားပြီးဘော်တို့ဘိုးတော်ဝိဇာဝါစိတ်နောက်ဝင်သေးတွေစီဘေးတင်ဆရာယရိယာဆရာတွေစီသွားပြီးဘေးတင်ဆရာယရိယာဆရာ ပြောမယ်တက်တက်တော့9ရက်စားပြီးပရိပရမစိတ်ဆိုလှုပ်ပြီးအာဒီမှာအန္တရာယ်အသွဲအသွဲကင်းတယ်စီးပွားရေးလည်းမကြဘူး အာကင်ခေယစီဘိက္ခွေဘိက္ခုလာဘိအနာစီဝရပိဏဘာဒသေနာသနာကိရဏပိစ္ဆာပိသစ္စာပရိခာရဏံတိလေသွေသောပရိပုရခာရိဣဇာတံစေတောတဗရမဏိဥဒောစသည်အာကင်ခေယသုံးမှာမြတ်စွာဘုရားဟောထားတယ်သာဝနေကျမ်းမှာပြည့်စုံရင်ဒီတရားကျင့်ပါတဲ့အန္တရာယ်သွဲသွဲကင်းတယ်သာဝနေကျမ်းမှာပြည့်စုံတယ်သာဝနေကျမ်းမှာပြည့်စုံဖို့ဆိုတော့အခြေခံဆံရဆင်းရ အကြောင်းရတည်ဆောင်ရွက်တိုင်အောင်မြင်လို့ပေါ့အဲတို့မြတ်စွာဘုရားရဲ့တရားဟာဗုဒ္ဓဘာသာတရားအင်မတန်ကောင်းတာအဲတို့ဘယ်ဘယ်နေ့သမီးဘယ်နေ့သာဘာတိတထုဘာဘာဆောင်တန်းအောင်မငုတ်ရမသားအိမ်မသွားရမသားအိမ်ကထမင်းမသားရမသားလိုက်မပို့ရတရားအရိယာစိကံနေဘလဘွားနဲ့အဲ့ဒီစိကံဖောက်ဖြစ်မိရင်ဘယ်နဲ့ဖြစ်တတ်တယ်ဆိုတာတွေနဲ့ဟောတရားကဘာမှတာဝန်မကြည့်ဘူးပွားခြင်းရသွားစားခြင်းရစားပို့ခြင်းနဲ့မသာဘူး ဘာမှအန္တရာယ်မရှိဘူးပါဠိတရားကျင့်မှုကလည်းလွယ်လိုက်တာတခြားအချိန်မအားရင်ရှိပါလေစေနေပါစေတော့ဥစ္စာရကာမိသံသနာကာရီပတ္တဝါကာမိသံသနာကာရီအိမ်သာတည့်ရင်သင်တို့မှာတခြားဘာမှလုပ်ခွင့်မရှိကျင်ကြီးကျင်ငယ်စုံယုံပဲအဲ့ဒီကျင်ကြီးစုံတဲ့အခါယူတယ်ယူတယ်ကျင်ငယ်စုံတဲ့အခါပေါက်တယ်ပေါက်တယ်လို့ရှုမှတ်ပြီးကျင်စမ်းပါကျင်ကြီးကျင်ငယ်ဆိုတာသက်မဲ့ယုတ် သူရဲ့လမ်းကြောင်းကသက်ရှိယုတ်သက်ရှိယုတ်ဒုက္ခသစ္စာနဲ့သက်မဲ့ယုတ်ကျင်ကြီးကျင်ငယ်နဲ့ပွားထိလိုက်တော့သိနံဒုက္ခသစ္စာသမုဒယသစ္စာအဲ့ဒါယူရင်ပေါက်တယ်လို့ရှုမှတ်လိုက်တဲ့အခါကျတော့နာမရူပပြိဿရဉာဏ်ကလည်းစပြီးတော့အမှတ်ဆဲငါမဲ့ညာဟောမဲ့ကသစ္စာပေါ်လာဖို့နေပါနေရောဓသစ္စာပေါ်လာတော့တာပဲအဲ့မြတ်စွာဘုရားသစ္စာလေးပါပြတယ်ဆိုတာအဲ့ဒါပေါ့အဲ့ဒီလိုသစ္စာလေးပါကိုတယုတ်တကောင်နဲ့တကွရှုပုံ ကျင့်ပုံနီးပြည့်ပြည့်ဝဝညွန်ပြလိုက်တယ်တဲ့မြတ်စွာဘုရားကအဲညွန်ပြလိုက်တော့ရှုပ်ပြီးကျင့်ပြီရှုပ်ကျင့်တော့အဲ့ဒီကိလေသာဖြင့်ပြင်းနေတဲ့ယဟန်ဟာသစ္စာပရိယောတာနိဗုဒ္ဓမြတ်စွာဘုရားသစ္စာ၄ပါးဟောကြားသင်ပြပြီးသောအခါ၌သစ္စာ၄ပါးတရားဟောပြီးခါသ၌ဟောပြီးခါသမှာသစ္စာ၄ပါးတရားဟောပြီးခါသ ဩပိဃာသမှာကျင့်လိုက်တာဒွါရ၆ပါးထင်ရှားရာရှုဆိုတော့မနောဒွါရကစရှုမယ်လို့ဘုန်းကြီးကသုံးသပ်ထားတယ်အဲ့ဒီယဟန်ဖြင့်อืมမြတ်စွာဘုရားပြောတာမှန်လိုက်တာမြတ်စွာဘုရားသာသနာမှာနေပြီးတော့ဘယ်နဲ့ငါကိရိတာကိစ္စတွေနဲ့ပြင်းနေရတာတော့မသိတော့ဘူးဒီအတွေ့တွေပေါ်လာလိုက်မယ်အဲ့ဒါတွေးတယ်တွေးတယ်တွေးတယ်နဲ့ အဲ့ဒါကိုအခြေခံထားပြီးတော့ကရှုမှန်ကျင့်လိုက်တာသစ္စာပရိယောသနေမြတ်စွာဘုရားသစ္စာလေးပါးဟောကြားသင်ပြပြီးသောအဆုံး၌မြတ်စွာဘုရားသစ္စာလေးပါးဟောကြားသင်ပြပြီးခါစ၌သောဘိက္ခုထိုကိရိတာဖြင့်ပြင်းနေတဲ့ယဟန်သည်သောတပတ္တိဖလေတွေးတယ်တွေးတဲ့စသည် ရှုမှတ်လျက်နာမရူပပြိစ္ဆာညာပုဗ္ဗဘာကမေဃသစ္စာမှအမတ်စေငါ အထင်ကိကမေဃသစ္စာတရင်ကနိရောဓသစ္စာ တိုင်အောင်ပေါ်လာပြီးနောက်ဟိုဉာဏ်နဲ့တီကားနိဗ္ဗာန်ကိုဆက်ရောက်ဘောဓဗံအဖြစ်ဖြင့်အထောအထိန်ပေါင်းမြောက်လျက်ပဋိဋ္ဌတိဤဆုံးအောင်မြင်လေတော့သတည်းအစံကမပြည့်စုံဖို့နိဗ္ဗာန် ဒီယဟန်ကိရိတာဖြင့်ပြင်းနေတဲ့ယဟန်မိတ်ဆွေကောင်းဆိုတဲ့ဗုဒ္ဓမြတ်စွာဘုရားနဲ့ဆုံမိတော့တထိုင်ထဲမှာတထိုင်ထဲမှာဘာမှမကြားလိုက်ဘူးမြတ်စွာဘုရားရဲ့တရားလည်းသင်ကြားနာယူပြီးပြီးတယ်နဲ့တခါတည်းကျင့်လိုက်တာခဏကလေးမေဃသစ္စာနိရောဓသစ္စာပိုင်းဆိုင်ပြီးတော့ဒီဘဝသစ္စာလေးပါပြည့်စုံသောတာပန်အဆင့်ရောက်သွားပြီမရတဲ့ဒိဋ္ဌိပိဋကသူကပေလေးပါလုံးဝလွတ်မြောက် ဒါပဲမြတ်စွာဘုရားဒေသနာအစဉ်ဘလောက်ဟန်ကြတယ်သူတို့မှာသစ္စာလေးပါပြည့်စုံလို့တော့တရားနာပိတာတို့ယောဂီတွေလည်းသစ္စာလေးပါပြည့်စုံဖို့အတွက်လုပ်ရတာပဲအဲသောတာပန်ဖြစ်မဲ့ပုဂ္ဂိုလ်ကြီးတောင်ကိလေသာကိစ္စနဲ့ပြည့်နေတော့ဒုက္ခသမယသစ္စာနှစ်ပါးကကို ပို့ပြီးတော့ကမတက်နိုင်တော့ဘူးအခုမပြင်းမဲနဲ့ ကြိုးကြိုးစားစားရှုမှတ်လိုက်တဲ့အခါကျတော့မေဃနိရောဓသစ္စာနှစ်ပါးရသစ္စာလေးပါးပြည့်စုံသွားပြီဒီနေ့မြတ်မောက်ခေဗုဒ္ဓဘာသာအတိုင်းအဝိုင်းဗုဒ္ဓရဲ့နိနာနိဗ္ဗယနှစ်သက်မြန်တို့သူတိုင်းဒီမိဂရဝိပဿနာသတိပဋ္ဌာန်လို့အားထုတ်ပြီးတော့သစ္စာ၄ပါးပြည့်စုံအောင်ကြိုးစားရမှာပဲဒီတရားအားမထုတ်လို့သစ္စာ၄ပါးမပြည့်စုံဘူးဆိုငကိုရှိဒုက္ခသမုဒယသစ္စာ၂ပါးပဲခွေးတွေနွားတွေလည်းဒုက္ခသမုဒယသစ္စာ၂ပါးပဲ ဝေရိနဝရီမှာမေဃာနိရောဓသစ္စာရအောင်အာထုတ်ခွင့်မရှိအာထုတ်လည်းမရတော့လူတွေမှာအာထုတ်ရင်မေဃာနိရောဓသစ္စာနှစ်ပါးရသစ္စာတွေပါပြည့်စုံနိုင်တယ်အာမထုတ်လို့ဒုက္ခသမုဒယသစ္စာနှစ်ပါးနဲ့သိရမယ်ဆိုရင်ခွေရီနွားရီသိရတာနဲ့အတူတူပဲခွေရီနွားရီလည်းဒုက္ခသမုဒယသစ္စာနှစ်ပါးပဲသိတာကိုတော့ဗုဒ္ဓဘာသာလူဖြစ်ပါရဲ့ကနဲ့ခွေရီနွားရီလို့ဒုက္ခသမုဒယသစ္စာနှစ်ပါးနဲ့ပဲသိရမယ်ဆိုရင်အင်မတန် နေနာတာလူဘဝရာကျိုးလည်းမနဲ့ဗုဒ္ဓဘာသာလောက်ရကျိုးလည်းမနဲ့ဘူးအဲဒါကြောင့်မြတ်စွာဘုရားကအချုပ်ဒိဋ္ဌာမန္တမမိဂရာဝံဝိပဿနာတရားအလုံးအထုတ်သင်ပြီအထုတ်ပါတာထာဂတံငါဘုရားတို့မှာတော့အခါတာရောဒုက္ခသမုဒယသစ္စာနှစ်ပါး၆ဒေါရထင်ရှားရာရှုပ်ပြီးတော့မေဃာနိရောဓသစ္စာနှစ်ပါးပိုင်ဆိုင်က ဒီဘဝသစ္စာလေးပါးပြည့်စုံ၍နိဗ္ဗိညွန်ပြယုံမြသာစွန့်နိုင်ကြပါကုန်၏ပฏิပန္နတို့မြနိဗ္ဗိညွန်ပြတဲ့အတိုင်းကျင့်ကြကုန်လျက်သာယီနော နာမရူပပရိသေရဉာဏ်မှာသာ၍အမတ်ဆယ်လေဂေါတရူဉာဏ်အထိဝိပဿနာဉာဏ်မိအမတ်ဆယ်ငါမဉာဏ်မိတို့ဖြင့်ကိလေသာ အမိုက်ရှုပ်ရှုမြိုင်နိုင်သောသူတို့သည်သာလည်းမာရဗန္ဒနာ သေမင်းလက်တွင်မှာပမောက်ခန္တီလွတ်ကြမယ်မြတ်စွာဘုရားနေပေးထားတဲ့တို့ကနေပေးရုံပဲတတ်နိုင်တယ်တဲ့သစ္စာလေးပါပြည့်စုံဖို့နေပေးရုံနဲ့ပိုးပြီးမတတ်နိုင်ဘူးတဲ့တို့ပေးတဲ့နေတိုင်းကြည့်ရင်သစ္စာလေးပါပြည့်စုံမယ်အပယ်စင်းကလွတ်မယ်တန်တရားစင်းကလွတ်မယ်အဲ့ဒါကြောင့်တို့ပိဋကဝါမချက်စိတ်တိုင်းဖောင်းတာပိန်တာကစပြီးတော့ရှုမှတ်လျက် ဒုက္ခသူရိယသစ္စာနှစ်ပါးကရှုမှတ်လည်းရဲ့မေဃနိရောဓသစ္စာနှစ်ပါးပြည့်စုံအောင်အထုတ်ကြမဲ့ဘုန်းကြီးပါရပါလို့ဆုတောင်းနေုံနဲ့မပြည့်စုံဘူးရှုမှတ်ရင်မေဃနိရောဓသစ္စာရပြီးတော့ပြည့်စုံမယ်တဲ့အဲခဏရှုမှတ်အထုတ်လိုက်ကြအောင်သုဒ္ဓရပါရှင်ဣမာယမာယမုဒ္ဓမတိပတိယမာယမုဒ္ဓမတိပတိယသဉ္ဇံဘော